ဒီကတရားရှိမှတဲ့အခါကျေးဇူးရှင်လာရှိဆရာတော်ဘုရားကြီးဘုရားနိကျလမ်းမှလေးညွှန်ပြထားတဲ့ကြပြားဆောက်ဖို့ကလေးပါလေအဲဒါလေးပြောသွားပါလားဒါကြီးအဲ့ဒါထိရောက်ပါတယ်သူကတော့ခိခိုက်ချူမှတဘာဝမြည်ပြီးဆိုတာပါ စကားလေးရှင်းရှင်းလေးနဲ့တော်တော်တုတ်တုတ်လေးနဲ့ဟောတယ်တိပ္ပံသတုံလုံးကိုတိပ္ပံသတုံလုံးကပြထားတယ်ရှိမှတ်တဲ့ဤအကုန်လုံးချုပ်ပြီးပုံပြီးပါတယ်ဘုန်းကြီးတို့ပြောရမယ်ဆိုလို့ရှိရင်အဲဩဇာကုံရောက်တယ်လို့ဆိုတာပါ ဒီမှာကောင်းပါလေဆိုတော့လူကြီးအစ်ကလေးချုပ်ပြီးတော့မိကြားထားတာပါဖြစ်ခိုက်ဆိုတော့အကုန်လုံးပါတာပါညီလာလည်းဖြစ်ခိုက်ကြားတာလည်းဖြစ်ခိုက်နာနာဖြစ်ခိုက်စားတာလည်းဖြစ်ခိုက်စားတဲ့ခါကျတော့အလုပ်တွေသိနေရတာပဲဒီလိုပဲကြည့်တော့ညီလာအစားအကုန်လုံးပါလေကွာ သမင်းတစ်လုံးဖြစ်ဖို့ရာအတွက်ပေါ့လေရှေ့ဘက်ကပြရတဲ့ဟာတွေအများကြီးပဲမဆုံးလည်းများတာကပြီးတော့အထီရလည်းပဲအများကြီးပါအထီရတော့မာလာပြောတာပူဇာနူးတာအေးတာပေါ်တာတောင်းတာတင်တာလှုပ်တာဟောတာသူတို့ကပြောနေရုပ်တွေပေါ့ အဲကြည့်ရတဲ့ဘုန်းကြီးရုပ်တရားလည်းပဲဖော်လို့ပြတဲ့ခါလည်းပဲဖြီးရတယ်ခါလာထိုင်တာလည်းဖြီးရဖြီးတော့လည်းဖြီးကိုယ်ကဆန်းတော့စောင်းနေခဲ့တော့ကြော်တော့ဆန်းတော့ချတော့ဒါလည်းအကုန်လုံးဖြီးရကိုယ်လည်းဒီတော့တော်တော်များပါနေတာဘယ်ဟာမှမလုပ်ဘူးနေ့စဉ်စားရတဲ့အစားအစာတွေမှာ ဒုံလေးတွေအဖက်ကလေးတွေအခဲလေးတွေပါလေဒါလေးတွေမှာသူ့ဝါမကြည့်လို့ရှိရင်တော့ဘာရတာမှမသိဘူးပါလေဝါကြည့်ရတော့သိတယ်သူရှိတဲ့အရာကထွက်လာတာဒီကချိုးရရတာထိရှားနေချိုးရရတာထွက်လာတာရှင်းရရတာရှိနေလို့ရှိရင်ရှင်းရရတာထွက်လာတာ ခြားခြားခါရရတာဆက်တဲ့ရတာစသည်စသည်ပါလေသူတို့ကရှိနေတဲ့အရာတွေဟာဝါကြည့်လိုက်ရှိသတိချဝါကြည့်လိုက်လို့ရှိရင်ဒီကရှားရည်အာရည်နဲ့ဝင်ရှားထွက်တဲ့အရည်တရားအာကောင်းကထွက်တဲ့အရည်ပေါင်းစပ်လိုက်တဲ့အခါကျတော့မှာသုံးတဲ့အဖတ်ဆဲရည် ရသာလေးကပျော်ပြီးတော့ဝင်လာတာရသာလေးထွက်လာတာအဲ့ဒီသဘောမျိုးပါဒါဝင်လို့သူ့ကိုသဘာဝခေါ်သလိုစရစလို့လည်းခေါ်ရပါတယ်ဒီမှာကိုစီကိုစီပေါ့လေအဲသဘာဝလေးတွေရှိတယ်ကိုစီကိုစီအရသာလေးတွေရှိတာတဲ့ကိုယ်ပိုင်ရတာလေးတွေပါတာ အဲဒီလိုသဘာဝနဲ့စရစတွဲပြီးတော့မြတ်စွာဘုရားဟောထားပါတယ်အဲဒါကြီးအကုန်လုံးထွင်လုံးနေမဟုတ်ပါဘူးစာရင်းမှာတိုက်ရိုက်ပါပါတယ်ကွာအခုရပိုင်းလေးအတွင်းမှာသူကရပိုင်းလေးအတွင်းမှာသတိပဋ္ဌာန်အဓိပ္ပာယ် သုံးဒီနားလည်အောင်ပြောမှာတစ်ချိန်လုံးတစ်ခုံတို့လူမျိုးပေါ်ရဲ့အာရုံကြီးရောက်အောင်အမြန်သွားရမယ်ဆိုတော့အရင်ဆိုလိုလည်းပဲရောက်အောင်သွားရမယ်ဆိုတာဖမ်းမိအောင်ပြရမယ်အဒီတစ်ခါတည်းဝင်ရောက်ပြီးတော့ လူရဲ့တက်ခက်ယူကြလို့ပေါ့လေဒီလိုလိုပဲမှတ်ရမယ်ဆိုတော့တေတိုးဝင်ပြီးတော့ပေါ်လေအရာအမိဒီအာယုံဖမ်းရမယ်ဆိုတော့ဒါနဲ့သိကဝေးလောက်ရတဲ့တရားဟာကုလို့စကလုံးကြီးရတဲ့ကျမ်းလာကြီးလားလို့ပြောရတော့ပြမှတ်မှာ တစ်ချိန်လုံးတော်မူလို့ဆိုတဲ့ဟာတော့တော်တော်မဆိုတာဘူးပေါ့။ဒါမှလို့တစ်ဖက်ရန်သူနဲ့ခြေတော်ရှိနေတာမှာအနိကတက်ပွဲလို့ရတယ်ဆိုတော့ဒါတော့တိုးအောင်ပါပဲ။အဲ့ဒီဥပမာလေးလည်းပြပါလား။ရက်စက်တဲ့ဥပမာလေးပြတော့အရင်ဆိုလို့ ဉာဏ်ဉာဏ်ကြီးပေါ်လေအာဟုဇီရောက်အောင်လဲသွားရမယ်ဆိုတော်တော်ခက်ခဲတဲ့လုပ်တွေလို့ထင်မှာပါပဲအတင်းတစ်ခါတည်းကိုဝင်ပြီးတော့သူ့ရဲ့တိုက်ခိုက်ယူရမယ်ဆိုတော့ဒါတော့ရစ်စစ်တဲ့ဒီကလုံးကြီးလည်းပါနေပါတယ်ကွာအတင်းတိုးဝင်ရမယ်ဆိုတော့အဲ့ဒါတော့နည်းနည်းတော်သေးတယ်ကွာ ဟောတော့တရားအထုတ်ရမှာဒီလိုလုပ်နိုင်မှာအစ်စစ်စက်ကလေးလုပ်နေတော့မရပါဘူးကျအတိုင်းသာအကွေးစလှုပ်ရှားမှာတော့ဒါတော့ဖြည်းဖြည်းသာသာလူမှလည်းလုပ်ရပါမယ်ရုပ်ကိုတော့အတက်တိုင်ဆုံးပေါ်လေအသေးဆုံးအထိလျှော့ချလိုက်ရပါတယ်တိုင်တာအကွေးစလှုပ်ရှားတယ် အဲဒီတော့လေးဆုံးထိလျှော့ချနိုင်မှခုနတရှိလို့တခုံလို့ဆိုတာစိတ်နဲ့ညီနိုင်ပါတယ်အတင်းအရင်စလိုပေါ့လေများများလုပ်နိုင်မှာပါစိတ်ကအတင်းတိုးပြီးတော့ပေါ့လေလူရဲ့တက်ခက်တယ်လည်းလုပ်နိုင်မှာပါအတင်းအဲ့ဒီစီရောက်အောင်လည်းပဲတိုးဝင်ဖို့ဓမ္မလွယ်ပါတယ် ရံရံကြီးထိုင်လိုက်ထားလိုက်ကိုယ်လိုက်ဆောင်းလိုက်ဆောင်းလိုက်ငဲလိုက်ကြောလိုက်ဆောင်းလိုက်ဆိုတော့စိတ်ကမလိုက်နိုင်တော့ကြောသွားတာပဲလွန်သွားတာပဲဖြစ်ပြီးသွားတဲ့ဟာတွေကိုခုလိုတတိဆန်ကြီးနဲ့လိုက်ပြီးတော့မရှက်မရှုနိုင်လို့ရှိရင်အဲ့ဒီလွန်သွားတဲ့ရှုခွင့်အာယုတွေပေါ်မှာယုံနာတရားတွေပေါ်မှာပေါ့လေ အညာနာဆိုတာပေါ့မတိချင်းဖြစ်သွားတယ်မတိမှုဖြစ်သွားတယ်မတိုံလည်းမဟုတ်ဘူးအလွဲတွေလည်းလျှောက်ကြည့်တာပါမတိဘူးဒီမှာဟုတ်မတိဘူးဒီမှာဟုတ်အဲ့ဒါတွေကပါနေတယ်တတိမဲ့ပြီးတော့တော်တော်ရောတော်ဘောလေးနေခဲ့တော့တကယ်ရှိရုံနဲ့တရားတွေပေါ်မှာမတိတွေကဖြတ်တယ် တွေ့ရတဲ့သဘောတရားထက်နေတယ်အလွာကြီးကစိတ်ထူထဲနေတယ်အဲဒါမောဟပတ္တလလို့ခေါ်ပါတယ်တွေ့ရမှုမှမပြတ်သားဘူးတကယ်ရှိရုံနဲ့တရားတွေပေါ်မှာအမှန်တရားတွေပေါ်မှာတွေ့ရမှုမှမပြတ်သားတာအထက်လွာကြီးတို့ဖြစ်နေတယ်အဲ့ဒီအထက်လွာကြီးတစ်ဖြည်းဖြည်းပါပြီးတော့ပေါ့လေပောက်ထွက်ကောင်းလို့မှာပါတော့ မတိရပဲအရင်အိုးနေတော့အမတိရပဲအရင်အိုးနေတော့အဲ့ဒီကျစောနေနေစောအောင်တိတ်ကြွဖြစ်လက်တဲ့သဘောဖြစ်အောင်ပေါ်လိအမှန်ကြိုးစားပါလေညာဆုံးသက်ဆိုင်ဒီဒီဘက်ကစိတ်ပိုင်းဆရာကဖြစ်လာပြီပါမှတိတ်ကြွပြီပါမှအမြတ်ကိုလောက်ဆိုင်ပါမှဒါမှရပါပဲ။ အဲ့ဒီသဘောလေးတော့နားလည်ထားဖို့ပါပဲကွာ။ဒါမလို့ယောဂီတွေဘလဝါသုပ္ပရောကြီးဝကိုယ်ကစမ်းမှလို့အင်အားရှိနေပြီမယ်လို့အားနေတဲ့ပုဂ္ဂိုလ်လိုသဘောထားရမယ်။ခန္ဓာနေတဲ့ပုဂ္ဂိုလ်များအထိုင်ထားအကွေးဆောင်တယ်။သူတို့ဘာလို့အလွန်လားနေတဲ့ပုဂ္ဂိုလ်တွေက ထာကိုပြိုရပ်ဖို့ဝေတို့ဒူးလေးဆတာတော့အသာလေးရှိရှိလေးလောက်ရတာတော့မှာလေအားကိုရှိပေမဲ့လို့အားလွယ်အားနဲ့တဲ့ပုဂ္ဂိုလ်လိုသဘောထားပြီးတော့ဖြည်းဖြည်းလေးတော့ပါလို့ကျန်ကံကြောင့်ပြထားပါတယ်မှာဒါတိတ်ရေးကြည့်ပါတယ်တော့မှာတတ်နိုင်ဆုံးရုပ်မူရာကိုစိတ်ကြောင့်ဖြစ်တဲ့ရုပ်မူရာရုပ်မူရာတွေကို အသေးဆုံးနှုံးမှာလျှော့ချထားပြီးတော့ပြုလုပ်နိုင်ပါမှယုံကြည်တဲ့စိတ်ဆက်ဆက်ပြုလုပ်နိုင်ပါမှကိုယ်ရဖြစ်သွားတဲ့ယုံနာတရားတွေပါအချိန်ကြီးထောက်အုပ်မိနိုင်ပါတယ်အဲဒါတော့ယောဂီတွေသဘောပေါက်ဖို့အရေးကြီးပါတယ် တရက်ခေါ်တဲ့တိတ်ကလာပေါင်းနေတဲ့မျက်စိဟာတိတ်ကလာကပါလို့ရှိရင်တော့နည်းနည်းပါပါဝရဝါဒမြင်နိုင်ပါတယ်။ဖုံးနေတဲ့တိတ်ကလာကထူထဲပြီဆိုလို့ရှိရင်တော့ဘာမှမမြင်ဘူး။အမတရားတွေကိုအမှန်တိုင်းမသိတဲ့အဉာဏ်အသုံးမဝိစာဟာ သူကအမှန်မသိဘူးမမသိအောင်လည်းမဟုတ်အလွဲတွေလျှောက်ကြည့်တယ်တိတော့တိတယ်အလွဲတွေလျှောက်ကြည့်တယ်ခုနတင်္ဂလာဘုန်းလေးတဲ့မျက်စိဟာအမှန်မမြင်ဘူးမြင်တော့မြင်အမှားတွေလျှောက်နေတာအဲ့ဒီကောင်လို့ဘွာပေါင်းများဆိုတာပေါ့အမှားတွေဒီဘွားပဲတွေ့ကြည့်ဖို့အမှားတွေအများကြီးပဲထူထဲနေတယ် အမှန်မမြင်ဘူးဆိုလို့ရှိရင်အမှန်ကိုလည်းမလုပ်ဘူးပေါ့အမှားတွေမမြင်ဘူးဆိုလို့ရှိရင်အမှားတွေလည်းမလျှောက်ဘူးပေါ့ဒီနည်းနဲ့ပဲသူ့မှာနည်းနည်းပါးပါးကုသိုလ်တွေလုပ်လို့ရှိရင်နည်းနည်းပါးပါးအကျိုးရအာဟုကိုယ်တွေအများကြီးလုပ်ပြီးဆိုလို့ရှိရင်ဆိုးကျိုးတွေပဲအများကြီးရသွားတာပဲ။ဒီလိုလိုပါကြီးအဲ့ဒါတိုင်ဖြစ်နေတာပါ။ ဒါကြောင့်တိတ်တလားခေါ်နေတဲ့မျက်စိကိုမြတ်စွာဘုရားဆာလာကိယဆိုဆာလာကုယောယဘုဒ္ဓောဆိုအဲ့ဆိုင်ရှင်နဲ့တူပါပြီလေမြတ်စွာဘုရားသူရဲ့စိတ်ပါခုနအမှန်တိုင်းမသိဘူးဒီမှာဒိဋ္ဌရာကြီးခေါ်နေတာကိုတစ်ဖြည်းဖြည်းခွာထုတ်တဲ့ကြီးကြီးပြည်တယ်ခွာခွာထုတ်တော့ သိကလာတွေကတဖြည်းဖြည်းပါပါပြီးတော့ပေါ့လေအမှန်တရားကိုနည်းနည်းအစားပြီးတော့တော်တော်များများကြည့်ရဆုံးဆုံးမြင်သွားတဲ့အဖြစ်ကိုရောက်ဆောင်ရအိစာကြီးကြီးလို့ပေါ့လေဥသာပဲအမှန်တူပါတယ်ဒီကတော့အဲ့ဒီသဘောသွားလေးနားလည်ဖို့လိုပါတယ်ဖြစ်တဲ့ရှုကသဘာဝမုတ်ချတိနိုင်ပြီဆိုတဲ့စကားဟာ ဒီကကြားခဲ့စသည်ပေါ့လေကိုယ်တွေကမူရလေးတွေဖြစ်တုံးဖြစ်တော်ယူမှာပေါ့လေကိုယ်လိုသတိစာမီးနဲ့ရှုလို့ရှိရင်သဘာဝတွေကြည့်လာတော့ပဲဆင်းရဲဆင်းရဲကြည့်လာတော့ပဲအဲကြည့်လို့ရှိရင်မတိကြောက်ပေါ့မတိပေါ်တော့ မတိနေရမှာအတိအစားထုတ်လိုက်တဲ့အခါကျတော့မတိအလိုလိုပြောက်သွားတယ်သူတွေ၆ခုလို့တော့မှန်ကန်မှာအလင်းဝင်လာလို့ရှိရင်အမှောင်ကိုတမျိုး၆ခုမလို့တော့အလင်းရောက်ဖို့ပဲအရေးကြီးတာအဲ့ဒီသဘောပဲအလင်းရောက်လာတာပဲအလင်းရောက်လာလို့ရှင်းနေတာပါလေဒီလိုကြောက်သွားလို့ရှိရင်အလင်းအဲအတိရောက်လာရှင်းနေတာပဲဒီခါလေးဒီလိုမျိုးအဲ့ဒါလိုလုပ်ပြီးတော့မြတ်စွာဘုရား ကျွန်တော်မရှိဘူးဆိုလို့ရှိရင်မသိဘူးမသိအမှားတွေဆောက်ပြီးတော့ဟိုဟာကြီးငွေတစ်ခုကိုမြင်သွားတယ်ကုသတိပဋ္ဌာန်ကြီးရဲ့မြင်တယ်လိုက်ပြီးတော့မရှိဘူးတချို့လည်းရှိရင်ဖြစ်ခဲ့လို့လားပြစ်ဖို့ပါမှမရှိလို့ရှိရင်ပုဂ္ဂိုလ်တ attva ပြည့်ညတ်ဒီပေါ့ဒီအစွဲကြီးဝင်တော့ အချင်းချင်းဆက်ကြည့်မယ်အချင်းချင်းဆိုလို့ရှိရင်အမျိုးသားကအမျိုးသမီးတွေ့မယ်အမျိုးသမီးကအမျိုးသားတွေ့မယ်ဆိုရင်အခုလိုတတိပ္ပံနေလာလိုက်တော့တတိထားပြီးတော့မရှိလို့ရှိရင်ဒါမင်းကပဲဒါယောက်ျားပဲဆိုတော့လို့အဲ့ဒီကအပေါင်းလိုက်အတုံးလိုက်ထိလိုက်နေနေပေါ့လေအဲ့လိုပဲရှိရင်ຢာကဖြစ်သွားပြီမရှိလို့ຢာကဖြစ်အခုတော့မရှိတော့ຢာကဖြစ်သွားပြီတမတဲတာက ဒါအချော်လေးပဲဒါအစာလေးပဲဆိုတော့ကိုလိုကိုဘုံကဘယ်လိုရှိတာပဲယောက်ျားဆိုရင်ဘယ်လိုဘောတွေတောင်းကျင်းတာပဲဆိုတော့ဒီလောက်နဲ့မလဲဘူးလျှောက်ပြီးတော့သုံးတတ်တော့တာပါပဲမျက်နှာကြီးရောက်တော့မျက်နှာလေးကဘယ်လိုနှာခေါင်းကြီးရောက်တော့နှာခေါင်းဘယ်လိုနှာသာကြီးရောက်တော့နှာသာဘယ်လိုပါးစပ်ကြီးရောက်တော့ပါးစပ်ဘယ်လိုမေးစီနာစတယ်ဘောလေအကုန်လုံးပဲခန္ဓာကိုယ်လေးအစုံအစိမ့်အပိုင်းလိုက်ကြည့်လို့ရှိရင် တခါတည်းကမကိဋ္တာကြီးပေါ်လာတာပဲခဏမိတာကြီးသမင်းစားတဲ့ခါကျတော့ပြင်စလောက်ပေါ်နေရှင်းလို့ပဲဟွန်းသမင်းကြီးတက်တဲ့စားတော့မကောင်းဘူးပေါ့ရှင်းနေတဲ့ဖက်လိုက်တဲ့ခါကျတော့အရသာကြီးထွက်လာတာတော့ပြီးသားလာတာပေါ့ မြင်ကွင်းတစ်ခုမှာကိုပဲကိလေသာတွေဘယ်လောက်ဖြစ်သွားလဲကြည့်ပေါ့ဒါကကိုယ်လိုရှိတဲ့ကိုယ်စိတ်တဲ့အာရုံတွေ့ရတာမစိတ်တဲ့အာရုံတွေ့ပြီဆိုလို့ရှိရင်ထောက်ဝင်ဆိုမုန်းစရာပေါ့လေဒေါသဖြစ်လာတာအဲဒီဒေါသဖြစ်တဲ့အာရုံကမုန်းစရာကြီးအကုန်လုံးရှောက်ကြည့်လို့ရှိရင်ဟာအမုန်းလေးတွေကလည်းပွားလာရလာတာဒီလိုပဲ အဲ့ဒီမောဟကတော့လောဘဒုက္ခဖြစ်တိုင်းပါတော့တာအမြင်မှားတယ်ဖြစ်ပြီးဆိုလို့ရှိရင်ယကဟာသူ့အတူလမ်းတယ်သွားတယ်လေသွားကြည့်ချော်ကြပါဘောရှောင်ရမယ့်ဟာလည်းမဒီဘူးဆိုရင်မရှောင်အကုသိုလ်တွေပွားတယ်အမှားတွေလုပ်တယ်ဆောင်ရမယ့်ဟာလည်းပဲဆောင်မဆောင်မှလည်းမသိဘူးသူရဲ့အကျိုးပြည့်တယ်မသိဘူး ကျုပ်ပြုကြည့်ဖို့ဆိုလို့ရှိရင်အမှားတွေများတာမှားတွေလို့မှားတွေလို့တော့လူကိုယ်သိခါကြီးကြအစင်တန်းနေလိုက်ကြပါဟိုနောက်တမလုံးထားပါတော့အခုဘဝမှာပဲခြေဆိုးကြီးကိုဖြစ်တော်တော်လေးအများကြီးပေါ့မိုက်ခန်းကိုခွာရတာလေဘာလို့မြင်ကွင်းတစ်ခုမြင်လိုက်တာနဲ့တတိမထရမထားသလောက်ဒီမှာကိလေသာတွေဖြစ်သွားတယ်နောက်ပိုင်းက ကျุလုံစော်ကားမှုတွေဖြစ်တာလေဥပဒေကတားထားလို့ထုံးလာနေရတယ်ပေါ့လေစိတ်ထဲကတော့ကျุလုံနေနေတာပါတို့ဒီကြားရခါနာနဲ့ခါစားရခါဖြည့်ရခါဖြည့်ရခါပဲဒီတိုင်းနေဆက်တယ်လို့ပဲဒီလိုဖြစ်နေတာပါဆိုအများအားဖြင့်တတ္တဝါတွေဟာတရားမှ24နာရီဆိုရင် တန်ရှင်းတဲ့စိတ်ကလေးရှိရတဲ့အချိန်လေးကလည်းလည်းလေးစိတ်ထားလေးနဲ့ဖြောင်းသွားတဲ့ကတန်ရှင်းတဲ့စိတ်ကလေးမေတ္တာလေးဝင်လာတဲ့အခါမှာတန်ရှင်းတဲ့စိတ်ကလေးကျင်နာမှုလေးဝင်လာတဲ့အခါမှာတန်ရှင်းတဲ့စိတ်ဒါဖြစ်တော့ကျန်တဲ့စိတ်ရတော့အကုသိုလ်ကြီးတယ်လောဘအဥစ္စည်းအကုသိုလ်ဒေါသဥစ္စည်းအကုသိုလ်မောဟဥစ္စည်းအကုသိုလ်လောဘဒေါသမောဟကြီးဖြီးကြီးခံရတော့သူတို့ သူတို့ကဖြည့်ဆည်းပြီးတော့သူတို့အလိုလိုက်ရပြီဆိုလို့ရှိရင်တော့ဒီကျိုက်တယ်ခြေသိုးတွေနောက်ပိုင်းလိုက်လာတော့ခြေသိုးတွေလိုက်လာလို့ရှိရင်သူလည်းမတက်တာကိုလည်းမတက်တာနောက်ပိုင်းကတော့စိတ်ချမ်းသာမှုတွေကိုယ်ချမ်းသာမှုတွေပေါ့လေဒါတွေပဲဖြစ်လာတာပါဒါလောကကြီးဖြစ်နေတာဒီတိုင်းပေါ့အဲဒီလိုလည်းပဲညဆော်ပြအဖြစ်ပြင်ပြောပေါ်ပြပါတယ် တဝါဝအခြေဆိုးရောက်ဆိုးဆိုးဝါးဝါဘဝတွေရတယ်လို့ဆိုးဆိုးဝါးဝါအခြေတွေနဲ့ကျုံရတယ်လို့မပြောပါတော့တဲ့အမှန်ရှိရှိနေဖို့ကြောင့်ကောင်းတဲ့အရာလေးတွေကောင်းတဲ့ဘဝလေးတွေရပြီမယ်လို့နောက်ပိုင်းကဥနာတိဒုက္ခပဲတွေဒုက္ခတွေရှိရတော့ ဝင်နေရတာတန်တန်ကိုကြည့်ရတာဒါကြောင့်ဆုံးနေတော့ရတဲ့ချမ်းသာလေးကနည်းနည်းခံစားရတဲ့ဆင်းရဲတွေအများကြီးပဲအဲ့ဒါလည်းပေါ့ကောင်းတဲ့အမှုအကြောင်းကောင်းမှုတွေရတာမကောင်းတဲ့အမှုအအကျင့်ကြောင့်ဆိုးကျိုးတွေရနေတာကိုပါဠိလိုကဝတ္တဒုက္ခလို့ခေါ်ပါတယ်အဲ့ဒါဒီစဉ်းစားကြလဲပတ်ပြီးတော့ဖြစ်နေတဲ့ ဆင်းရဲတွေမကောင်းတာတွေကိလေသာတွေဟာတတ္တဝါတွေမှာအဲ့ဒီဟာတွေကစကလမိတာဆိုတော့ယာနှုံးပြေပေါ့။ယာနှုံးပြီးကျုံရတဲ့ဆင်းရဲတွေ။ပါရိခံလဲဆိုတော့ကိလေသာမူလကနဲ့ခုနရာဂဒေါရမောဟအစရှိတဲ့ကိလေသာတွေအဲ့ဒါတွေအရင်ခံပြီးတော့ဖြစ်တာပါ။ သူကအရင်းမြစ်ပဲအဲဒီအရင်းမြစ်တွေဖြစ်နေလို့ရတော့သတ္တဝါတွေရာတော့ကြီးစီရင်ကတော့ကျောင်းမှာကြီးရတာသိကြတာအဲဒီလောဘဒေါသမောဟတွေဖြစ်စည်းလာပြီဆိုလို့ရှိရင်ဖြစ်စည်းခံရတဲ့ပုဂ္ဂိုလ်ဟာ လောလောဆယ်တော့ဖြစ်နေတော့မှာသူတို့ရဲ့အပူဟတ်တော့ချမ်းသာဘူးဖြစ်တုံးလည်းပဲဆင်းအောင်ခံတတ်တဲ့တရားတွေပေါ်တိဒုက္ခလို့ခေါ်ပါတယ်ဆရာကျမ်းလာစာတိရတိရတဲ့အာရုံနဲ့စပ်ပြီးတော့လောဘတွေဖြစ်ပြီးပူလောင်နေတာ။ဒီဟာရင်ရအောင်လို့စံစီတယ် မတရားနည်းနဲ့ရအောင်လုပ်တယ်ဒေါသတွေဖြစ်လို့ချင်းတပည့်သားပုဂ္ဂိုလ်တွေဖြစ်ရမှာခြားတယ်တိုက်တယ်ခိုက်တယ်လောဘဒေါသအပြစ်ကိုမြင်တော့အကောင်းထင်ပြီးတော့ဗောလေအဲ့ဒါတွေလုပ်တယ်ပြီးတော့ဆောင်လို့ရှိရင်အကျိုးရှိမှမသိတော့အကျိုးရှိတာလည်းပဲမလုပ်မိဘူးအကျိုးပဲတွေလုပ်ပြီးတော့ မတော်တာတွေလုပ်ပြီးတော့ဆိုးကျိုးရပြီးတော့တော်တာတွေကိုရှောင်တော့ကောင်းကျိုးမရဘူးပေါ့အဲ့တော့လူတွေဟာတိတ်ပြီးတော့စင်တာနိုင်သွားတာပဲတမန်အဲ့ဒါပောတိဒုက္ခလို့ခေါ်ပါတယ်လောဘဒေါသမောဟတွေဒါကြီးလိုလိုက်ပြီးတော့စေတနာကရုပ်ထားတော့စေတနာကအောက်တန်းကြတော့အဲ့ဒီစေတနာက နောက်နောက်အခါမှာဒီခုခါလည်းမကောင်းကျိုးတွေရပြီးတော့နောက်နောက်အခါလည်းမကောင်းကျိုးတွေရတာဒုက္ခစီတုရဲ့နောက်ခါမှာလည်းပဲဖြစ်ရမျိုးစုံရခြင်းအကြောင်းဖြစ်သွားတယ်ဒီခုလည်းမကောင်းနောက်လည်းမကောင်းဘူးအဲ့ဒါဖြစ်သွားတယ်အဲ့ဒါတို့ဒုက္ခပေးတဲ့စိတ္တဓာတ်တွေပါဒုက္ခပြီးတဲ့ကိလေသာတွေကိုကိုယ်က သူတို့ကိုညှတာထောက်ထားနေမယ်ဆိုလို့ရှိရင်သူတို့ကပို့ပြီးတော့အနိုင်ကျင့်မှာပေါ့အဲ့ဒါကိုယ်တို့ရန်နေဆိုတာဒါတွေပဲအဲ့ဒီကိုယ်တို့ရန်တွေကိုမချမ်းမတာပဲနဲ့ပေါ့လေအဲရစ်ဆက်ဆက်လုပ်နိုင်မှာသူတို့တုတ်ပြန်နေမှာဒါမှသူတို့အနေရမှာပါ တေယဌာနမှာဒီမိမိကဘယင်ကခြေနာကဒိနာကိုအခိုးတက်တဲ့ပတ်သက်ပြီးတော့ဘောလေးလေးစားတဲ့စကလေးကိုဖြေပုံလေးဟာဘုန်းကြီးတို့တရားထုတ်တဲ့ပုဂ္ဂိုလ်တွေသိပြီးတော့မှတ်သားကြကောင်းပါလေအဲဒီမှာပြသတာသိရတာပြင်က ခိုးတာခိုးတာမှာငါးငါးပါးကြားလို့ပါတယ်တဲ့ခိုးတာဆိုတာအပူကိုလည်းရှိတယ်အေးလည်းရှိတယ်ဒီလိုပြင်တယ်မှာလည်းအေးခွေအေးငွေ့ရှိတာပဲလို့ကတော့သိအေးလုံးအကြည့်လို့ရှိရင်လည်းပဲဒါခန္ဓာကိုယ်ဒုက္ခပေးတာပဲသူကလည်းတွေ့တဲ့လောင်တာပဲအပူကလည်းလောင်တာကြီးအကုန်လုံးလောင်တာကြီးဆက်တတ်တာ အဲ့ဒါအခိုးဓာတ်ခေါ်ပါလေပတိအပူအေးအခိုးဓာတ်ပေါ်လို့ခုဒီမှာတော့အပူဓာတ်ပဲဆိုကြပါစို့အပူဓာတ်ကုဝေဓာတ်ဒီကဒုတိယအင်္ဂါမှာပြထားပါတယ်ရှင်နာကသင်္နာကပြည့်လာပြီးဤကိုပြတာဤတဲ့တေဇောအခိုးဓာတ်မှာပါလေ ကိုယ်တဟာသူကကျင်လာထောက်ထားကနာညာတာတာမရှိဘူးတဲ့ဒါလေးကစပြောပါမယ်အဲတော့မိဟာကျင်လာထောက်ထားကနာညာတာမှုရှိသူကျင်းထနာအာထုရဲ့ယောဂီပုဂ္ဂိုလ်ကလည်းပဲကျင်လာထောက်ထားကနာညာတာမှုကင်းရမယ် အဲလိုဆိုထားတာလည်းရှိတယ်မိဟာစလောင်လာပြီဆိုလို့ရှိရင်တော့သူ့လောင်နဲ့လမ်းလျှောက်ပါတော့လောင်စာရီပေါ်မှာတနာပါတယ်ဆိုပြီးတော့ကိုယ်ဆောင်သွားဘူးဖွဲ့ဆောင်သွားဘူးတောက်လျှောက်ဆောင်သွားတာပဲ ဒီပစ္စည်းကဘုဒ္ဓံပါဒီပစ္စည်းကဘုဒ္ဓံဘုဒ္ဓံနဲ့ပစ္စည်းတွေပဲကွက်လွန်သွားမယ်ဘုဒ္ဓံနဲ့ပစ္စည်းတွေခွက်ချန်သွားလို့ဒီလိုရှိဘူးလောကသံတမြဘယ်ပုံမှာပဲဖြစ်ဖြစ်တော့သူကညှတတောက်ထားခြင်းတနာခြင်းပါလို့တောက်ဆောက်လုံးတော့တာပဲဒါမိရဲ့တဘာဝလေးကိုမိရဲ့စွန့်ရတ္တိကိုပေါ့လေရှင်နာကတင်နာကထုတ်ပြပါတယ် ထို့တူပဲပြင်းပြထန်တာအခုလိုအထုံတဲ့ပုဂ္ဂိုလ်ကလည်းပဲအကျမ်းလာလို့ကိလေသာတွေပေါ့လေမိတ္တနာမှာမကတ်ရအောင်ပေါ့လေအလုသဘောနဲ့ကိလေသာတွေကိုရှုပ်နေတဲ့အခါထင်ရှားတဲ့အခါပေါ့လေအဲဒီကိလေသာတွေအလုံးပေါ်မှာညာမနေနဲ့ထောက်ထားတဲ့ တနာမနေနဲ့ဆိုလိုတာတော့သူတို့ပုံမှာဒီရစစ်ဆက်ပေါ်လေးပယ်ရှားနိုင်ရမယ်ပေါ့လေအဲ့ဒါလေးကိုတရားရှိမှဖွင့်တာပေါ့လေတိတ်ပြန်လောင်ကျွမ်းပြရမယ်ဆိုအတိတ်ပဲဒါပါပဲတုတ်ပြန်ရှုပ်ရှုပ်ပြရမယ်ဆိုအတိတ်ပဲပါပဲ တကူလုံးရှုဘူးကြည်ရဲမှာအတိတ်တဲ့ပေါ်လာတဲ့ရှုွက်ကလေးရောလေယုံလံရှုွက်ကလေးရောလေကျောင်းကျိုးဆက်ပြီးတော့ဖြစ်နေတဲ့ယုံလံရှုွက်ဒီပေါ်မှာပေါ်ပေါ်ချင်းလက်ရင်းပေါ်လေစောစောပိုင်းကပြောခဲ့တဲ့အတိုင်းပေါ်လေတစ်ချိန်လုံးတော့ခုံလို့ရင်းစလို့ခက်မြန်မြန် အတိတ်သုံးပြီးတော့ပေါ့လေဒီမှာပေါ်လာတဲ့အာယုအရာပြီးလိရပြီးတော့ယူရတာအတင်းလို့တခါတော့ဝင်တိုးရတာပဲဒီမှာနားလဲအဲဒီကိစ္စကြီးဆောင်ရမှာအာတာပလုံးလောက်ကြီးအရေးကြီးတယ်အာတာပဆိုတာအပူပေးတယ်လုံနှိုက်တယ်ဆိုအတိတ်ပဲပေါ့နော် ကိလေသာအဆိုစိတ်တတ်တွေကိုချုပ်ခန်းပြီးတော့မိသိပ်ဖြစ်တယ်ဆိုတဲ့အဓိပ္ပာယ်ရပါတယ်မလားအဲဒီလိုမျိုးကိလေသာအဆိုတတ်တွေကိုပြန်ပြီးတော့ပေါ့လေကိုကသူကကိုယ်ဘဝကိုလောင်စာဖြစ်နေထားတယ်ကိလေသာကကိုယ်ကဝိရိယနဲ့တုံ့ပြန်ပြီးတော့ပေါ့လေတုံ့ပြန်လောင်ပေါ့လေ ကိုရီးယားဆက်ရတယ်ဒီအစာကျုပ်ကျုပ်ပါအထောက်မှုနိတစ်ခုတိုးရဲ့ဝိရိယရှိညှင့်ပြီးတော့ဗောလေအပြင်းကလုံရအောင်ကျုပ်ပါအထောက်မှုအစစ်စစ်တိုးရဲ့ခိတိတာတွေကိုတခါတည်းလောက်ရပြီးတဲ့အချိန်ဗောလေကျုပ်ပါအထောက်မှုအဲ့ဒီကျုပ်ပါအထောက်မှုဝိရိယအရှိညှင့်ပြီးတော့လုပ်ရပါတယ် နည်းနည်းလေးမှလျှော့လို့ရော့လို့မရပါဘူးစိတ်ကနိုင်မလာဘူးအာလျှော့လို့မရပါဘူးသိပြီးတော့ကုရုဆက်ရပါတယ်ကောသိပြီးတော့ဝိရိယထားရပါတယ်ကောအဲဒါယောဂီတွေကိုမှခုနကျင်းရတဲ့အာရုံနဲ့ဆက်ပြီးတော့ဗောလေကိလေသာအလုံးခိုင်းအောင်လို့ စက္ကန့်တိုင်းမလောက်ပါဘူးတစ်ချိန်လုံးတစ်ဟုံလုံးဝိရိယရှိလားဟွန်းဒီတော့အာအချိန်ကြီးပေါ့လေအချိန်ကြီးပေါ့လေအမြန်နှုံးပေါ့လေဟွန်းမြောင်းမြန်ဆန်ရဲ့လားအယုပေါ်လာတာနဲ့အတင်းတိုးပြီးတော့အဲ့ဒီအာကိုအယောက်ကြီးဖမ်းဖို့ရံအတွက်ပေါ့လေ။ ဆုကရရလားဖြတ်လေအောင်ပေါ်လာတဲ့ဒီနေ့ဖြတ်လေဆိုတဲ့ကလည်းအဲ့ဒီဒီရောက်တော့အတိတိုးရလားဆိုတော့ကိုယ့်အကိုမေးခွန်းထုတ်အောင်ပါပဲမြတ်စွာဘုရားတော်ကမှသတိပဋ္ဌာန်မှာပါရအဓိပ္ပာယ်ပေါ်တယ်အလွန်ကဲကိုပဲထူးခြားတဲ့တတိဖြစ်ဖို့ရာအတွက်အမျိုးအစားအလွန်အကောင်းဆုံးတတိဖြစ်ဖို့ရာအတွက်ကတော့ ဝိရိယအချိန်ညှိမတင်ပဲနဲ့တော့ဝိရိယအပူမပေးပဲနဲ့တော့ကိစ္စတွေကိုတိတ်ပြန်ကိုကစွန့်မယ်လောက်တဲ့ဝိရိယအစွမ်းတတ်ကြီးရှိပဲနဲ့တော့ဘယ်တော့မှမရပါဘူးဒီတော့ကိစ္စတွေကိုကိုကကြားနေဖို့မလိုဘူးကိုယ်လည်းပဲပြန်ရက်ဆက်ရမှာသူတို့ကကိုယ်ရက်ဆက်တာလည်းကိုယ်လည်းတုတ်ပြန်ပြန်ရက်ဆက်ရမှာမရဘူးလေအဲ့ဒါတွေကိုကြည့်စီခြင်းလို့ ဒုက္ခစကားနဲ့ပေါ့လေအရှိန်အဟုန်နဲ့ရှင်းဟုတ်ရှိရမယ်။အဲဒီပေါ်လာတဲ့အတင်းတိုးပြီးတော့ကိုအဲ့ဒါကိုလူရတဲ့လို့ဖြစ်ပြီးတော့လုပ်ရမှာဆိုတာ။အဲဒီပြောထားပါလေ။စကားကတော့ကြမ်းပြီမယ်လို့ကိရိတာကိုတော့မညာရဘူး။ကိုယ်တဏ္ဍာမရှိတဲ့ကိရိတာဆိုတော့သူများလည်းစော်ရတာလည်းမဟုတ်ဘူး။သူများလည်းစိတ်သက်တာမဟုတ်ဘူး ဒုက္ခပင်ကလည်းသိနေတယ်ဆိုတော့ဒီရန်သူကိုလည်းပဲလက်ခံထားလို့မတော်ဘူး။အဲတော့သူကကိုယ့်ကိုအမြဲတမ်းဒုက္ခပေးနေပြီဆိုတော့ကိုယ်လည်းပဲသူ့ပြန်တနာနေဘူးလို့အဲတော့ခပ်ပေါ်ပေါ်လုပ်တဲ့ပုဂ္ဂိုလ်ကြီးမရှိမဆန်လုပ်တဲ့ပုဂ္ဂိုလ်ကြီးမယုံမသိလုပ်တဲ့ပုဂ္ဂိုလ်ကြီးယန္နာယန္နာလုပ်တဲ့ပုဂ္ဂိုလ်ကြီးဒါပါလေဒါပဲလို့ရဲ့ဘာကြောင့်လဲဆိုတော့အဲအတူခေါ်သိခေါ်နေမှာအတိညာဖြစ်တယ်ဆိုတဲ့အဆွဲရှိတဲ့ပုဂ္ဂိုလ်ကြီးကတော့ ဒီကိလေသာကိုအရာကြီးပေါ့လေပြန်ပြီးတော့နိုင်ဖို့ရတော့တိတ်မလွယ်ဘူးကိလေသာတွေကိုအလယ်ရလို့ရှိရင်သူတို့ကပူလောင်ရှင်းအောင်ပြုလုပ်တတ်တဲ့အရာတွေဆိုတော့ ကုလံဒေသရှိရစီချက်တဲ့ဆိုးကျိုးပြစ်စီတတ်တဲ့ဟာတွေကဲနေဆိုရင်အေးချမ်းတာပေါ့အဲ့ဒီအေးချမ်းမှုအမဂ္ဂရှိတဲ့အေးချမ်းမှုအဲ့ဒီအေးချမ်းမှုရဲ့ဂုံခြေကိုပေါ့နားလည်ပြီးတော့ယုံကြည်ရှိရမှာဒီအေးချမ်းမှုကအကောင်းဆုံးပဲဆိုတာကိုယုံကြည်ရှိရမှာ ယုံကြည်လို့ရှိရင်အဲ့ဒီအကြောင်းကိုရလို့တဲ့ဆန္ဒလည်းပဲဖြစ်လာတာပဲဆန္ဒဖြစ်တယ်ဆိုလို့ရှိရင်ခုနကိုယ်မှမရှိသေးတဲ့ခုနအတ္တပလုံးလာဝိရိယမျိုးပေါ်တယ်ကွာအစာပြေချိုးပါအထုပ်မှုအစာပေါ်တယ်ကိလေသာတွေကိုတုံ့ပြန်ရှုပ်ဆန့်ဆိုင်တဲ့အစွမ်းတတိတွေဒါတွေရလာမှာပဲ နော်သူ့ကိုပြိတ္တာရိုးကမကြံပေါ့လေနှုတ်နည်းအပြတ်ရှင်းဆိုင်တဲ့အတိပညာတွေလည်းနောက်ပိုင်းရောက်လာမှာနောက်ပိုင်းပါလာမှာပါအဲ့ဒါကြီးပါလာမှာကိစ္စပြည့်စုံပါတယ်အခုတော့သုံးနာဝိရိယမဆိုင်တော့တတိမဲ့ပြီဆိုလို့ရှိရင်စိတ်ဆုစီပြေပြီးတော့ဖြစ်ခွင့်ရှိတဲ့ကိရိတာပြိယုဌာနာကိရိတာတွေဟောတယ်ထားကြတောင်းရတဲ့ကိရိတာတွေကိုပဲ ဒါလို့ပဲနိုင်သေးတာပဲဒါလို့နိုင်တော်လာပါပြီဒီလိုလိုဆိုတော့ဝိရိယကအပြင်းကအစပြိတာဖြစ်ကုန်ပြီပြိတာလက်မခံပယ်လာတယ်ကိုရိယဖြစ်သွားလို့ရှိရင်တတိလဲလာပြီတတိကသိက္ခာဝရဏဂုတ်တိဆိုတာပေါ့တတိမဲ့လို့တတိမထားလို့ ပေါ်တဲ့အာယုကိုစောစောမြတ်မရှိလို့ဖြစ်ခုရတဲ့ကိစ္စတွေကိုသူကကာဝယ်ထားတယ်စိတ်ရှင်မုံရောက်တော့ပိတ်ဆို့ထားတယ်ဟောလုံဆုံးနေတဲ့ကုတ်တိစိတ်ရှင်မကိစ္စတွေမဝင်ဘူးလို့ကလုံဆုံးလို့လွတ်လာလို့အေးချမ်းလို့နောက်တော့သံတိဆိုတာပေါ့ဒီထဲမှာစိုက်ကြတော့တဲ့ခါကျတော့ အဲ့ဒီခိုက်တံနေမှာတော့စိတ်ဟာတမတဲ့ရာဂနဲ့လှုပ်ရှားတော့လည်းမရှိဘူးဘလို့ပဲတမက်ကြနဲ့တွေ့တွေ့တမနဲ့တမက်ဝင်ပြီးလှုပ်ရှားတော့မရှိဘလို့ပဲမုန်းကြနဲ့တွေ့တွေ့ဒေါသတွေဝင်ပြီးလှုပ်ရှားတော့မရှိဘူးသူတော့အတိညာတော့ဖြစ်သေးဘူးပေါ့လေစဉ်းစားကြည့်ပေါ့အဲဒီမှာစိတ်ထဲမှာပုံစံရှူပွက်တဲ့တခိုးတည်းများလို့ပေါ့လေအဲဒီကိဋ္တိတာတွေကိုတော့ဒီ ဝိရိယဥရှိတယ်တတိသမารိဒီ၃မျိုးပါပေါ့လေသမာဓိခန္ဓာ၃မျိုးကကာကွယ်ဆောက်ရှောက်ထားတာတဲ့ဆောက်ရှောက်မှုပေါင်းနေတာဖြစ်လာရင်ဘာလုပ်လဲဖြစ်လာတော့လည်းကုစားဖို့သူ့မှာပြီးတော့ပယ်ပြစ်ဖို့ဒီမလောင်ရကျိုးရင်ကာကွယ်လို့ပေါ့လေကျိုးရင်ကာကွယ်ပြီးအနိုင်ယူလို့ပေါ့လောင်လာတော့ဘာလို့လောင်နိုင်မနေတတ်ပေါ့အဲ့ဒီအဲ့ဒီဖြစ်နေတော့ရတာပဲ တော့အဲ့ဒီပြန်လို့တော့ခိုက်တယ်လို့အားဆိုင်တယ်လို့ဒီကြီးဖြစ်ပြီးဆိုရင်စိတ်ဆူဆူရတဲ့အခါမှာကိလေသာတွေကအောင်ပွဲခံနေတာပဲကိလေသာတွေပြန်ပြီးတော့ရှုပ်နိုင်နေတာပဲအဲ့လိုကောင်းတယ်တစ်စိတ်ကတစ်စိတ်ကမှဆိုလို့ရှိရင်ဝိရတတိဓမ္မတိဖြစ်သွားရင်ဟုတ်နော်ဓမ္မနိဗ္ဗာန်ဆိုစိတ်ကမှဆုံးတယ်ချိန်မှဆုံးတယ်ပေါ့လေကိုယ်ရင်းရင်းရည်ရတော့တာ ဘာမှလှုပ်ရှားမှုမရှိဘူး9မိနစ်ဆို300တနာရီဆို3600နာရီပေါင်းများစွာအထောက်ရတယ်ဆိုတော့3600 3600တွဲကြည့်ဘယ်လောက်ရှိမလဲတော့အဲ့တော့စိတ်ပိုင်းဆိုင်ရာအားတွေပဲသူမှခံပြီးအထောက်တဲ့အတွက်ဖြည်းဖြည်းသာသာလှုပ်ပြီးတော့မလွတ်တမ်းမှတ်နိုင်တဲ့အတွက်စိတ်ပိုင်းဆိုင်ရာအားတွေဟာမရေတွက်နိုင်အောင်ဖြစ်လာတာပဲဒီမှာ အဲ့ဒီစိတ်တစ်ချိန်တစ်ချိန်ဟာဘာမှအာမရှိပြီလားလို့သဘောတူလေးတန်ရှင်းတဲ့စိတ်လေးတွေတစ်ခုနဲ့တစ်ခုပူးကပ်ပြီးတော့ဆက်သွားပြီဆိုလို့ရှိရင်အောဝယ်ကောင်းတဲ့ energy တွေဆိုတာထွက်လာတာပဲတော့အဲ့ဒီတိုင်းလောက်ကြဖို့ရပါတယ်ရိုးသေးသေးလောက်ကြဖို့ရဘုန်းကြီးလေးလေးနဲ့တက်တိုးရင်းနဲ့ဒီနေ့တန်တိုင်းကြည့်ပါဆရာဆုံးသက်ပါလား That's all for today.